ယောဂီများဘုံဘုံတို့အာနာပါနကမ္မထံကျင့်သုံးကြမှာဖြစ်တဲ့အတွက်ကြောင့်ခန္ဓာကိုယ်ဣရိယာပုဂ္ဂိုလ်ယူလိုက်ကြရအောင်အဲဒီလိုခန္ဓာကိုယ်ဣရိယာပုဂ္ဂိုလ်ယူတဲ့အခါမှာကမ္မထံကျင့်သုံးတဲ့ပုဂ္ဂိုလ်ရဲ့ရှိဥစွာပြင်ဆင်ထားရမယ့်အနေအထားရှိပါလိမ့်မိမိရဲ့တကောရေကိစ္စ အိမ်ကိစ္စသာသမီကိစ္စစီးပွားရေးကိစ္စအားလုံးကိုဘေးကိုရှတ်ထားရပါမယ်။နှုတ်တည်းမှာတစ်ခုမှထစ်ထားလို့မရပါဘူး။လူတန်ကားတန်တခြားသောစုညံတဲ့အတန်တွေမရှိရအရာကိုယူနိုင်ရ စိတ်အေးခြင်းမွန်းကိုပေးနိုင်တဲ့နေရာထိုင်ခင်းတို့ကိုရွေးရပါမယ်တမလင်ခွေပြီးတော့ထိုင်ပါခွေတဲ့အခါမှာရှည်ထောက်ကိုရှည်တစ်ချောင်းနောက်တစ်ချောင်းရှင်ပြီးတော့ထားပါရှည်ထောက်ကိုထပ်ပြီးတော့မထားပါနဲ့အသာအသာရှင်လေးမထိပါစေနဲ့ အမျိုးသမီးတွေတော်တော်များများထိပြီးတော့မှထိုင်ပါလေရှည်တော့တွေခွေပြီးတော့ဘုံကအဝတ်နဲ့ဖုံးလိုက်တာတော့ကိုဝတ်ထားတဲ့အဝတ်နဲ့ဖုံးလိုက်တာတော့မလုပ်ရပါဘူးအသာသာရှင်ကြည့်နေရင်တမန်တိပြစ်ပါလေရှည်တော့ပုံနေတာကိုမကြည့်ဘူးဆိုရင်တီးချာအဝတ်တစ်ခုနဲ့ဖုံးလိုက်ပါကိုဝတ်ထားတဲ့အဝတ်နဲ့မဖုံးရပါ ခေါင်းကိုတိတိမမထားပါခါကိုဆန့်တင်းထားပါခါကိုဆန့်တင်းဆိုတာဗိုက်တွေမခောက်စေရပါဘူးဗိုက်တွေနည်းနည်းလေးတွန့်သွားရင်အဲ့ဒီအနေထားဒီမမှန်ကန်တော့ဘူးဒါကြောင့်ခါကိုခပ်ဖြောင်းဖြောင်းနဲ့ဆန့်ဆန့်တင်းတင်းထားရပါမယ် မထိုင်နိုင်တဲ့ယောဂအနေအထားတစ်ခုခုရှိတဲ့ယောဂီတို့စင်တို့ကမိမိတို့အဆင်ပြေတယ်လို့ပဲထိုင်ပါဒီမြယူပြီးတဲ့ခန္ဓာကိုယ်အနေထားကိုလေမလှုပ်မိအောင်တော့နေရမယ်ကြိုးစားရမယ်ယူပြီးပြီဆိုကြတဲ့ကတဏှာကြီးထိုင်မယ်ဆိုရင်တဏှာကြီးတဏှာကြီးကိုထိုင်မယ်ဆိုရင်တဏှာကြီးကိုတခါလေးပြုပြင်ရပါမယ် ဒါကြောင့်ယောဂီတို့ယခုအာနာပါနကမ္မထံကျင့်သုံးတာဖြစ်ပါစေတခြားတခြားသောကတိုင်းတွေကျင့်သုံးတာဖြစ်ပါစေရှိဥစွာပြင်ဆင်ရမှာကပြန်ပြောပါမယ်တကောရေကိစ္စအင်ကိစ္စသာကိစ္စသမိကိစ္စအကုန်လုံးဘေးမှာရှထားလိုက်ပါ ခုနောက်ထင်မှတစ်ခုမှထိမထားပါနဲ့လူသူမကြားတဲ့စိတ်ငြိမ်ရာအရမှာထိုင်ရပါမယ်အခုယောဂီတို့ရဲ့တိုက်ခန်းထင်မှဆိုတော့လူသူမကြားတဲ့အရလို့ခေါ်ပါတယ်မိမိတို့ထိုင်တဲ့အခါအစဉ်ပြေစီမဲ့နေရာထိုင်ခင်းတို့ကိုရွေးရပါမယ်တင်ပလင်ခွေတဲ့အခါမှာလည်းပဲရှေ့တော့ ထပ်ပြီးတော့မထိုင်ပါနဲ့ရှင်းတော့ရှင်ပြီးတော့ပဲထားပါရှင်ပြီးတော့ရှေ့တစ်ချောင်းနောက်တစ်ချောင်းအဲ့ဒီတော့ထားပါပြီးတော့ယောဂီများအသာအသာရှင်မထိပါစေနဲ့ကိုယ်ကိုထားတဲ့အဝတ်နဲ့ရှိတဲ့အကုန်ဖုံးရည်ဒီအဓိက အတွင်းကထိတာမထိတာဒီအဓိကမဟုတ်ဆိုပြီးတော့ဖုံးတတ်ကြပါလေအလွန်မှားတဲ့ကိစ္စတစ်ခုပါသမန္တိပြည့်စေပါလေမလုပ်ရပါဘူး အမျိုးသမီးတွေအဓိကလုပ်နေပါတယ်ခြေထောက်ကိုထပ်ထပ်ပါခြေထောက်ပုံနေတာကိုမကြိမ်ဘူးဆိုရင်တပတ်နဲ့ဖုံးလိုက်ပါ ဖုံးလို့ရပါတယ်တပတ်ကိုလှည့်ရင်အတွက်ခန္ဓာကိုပတ်ထားဖို့ဗရာလည်းမဟုတ်ပါဘူးလိုရင်လိုတဲ့နေရာမှာသုံးလို့ရပါတယ်ဒီတပည့်ဆိုတာပြောရရင်ခန္ဓာကိုယ်မှာပတ်ဖို့တက်တယ်မဟုတ်ဘူး လိုရင်လိုသလိုသုံးဖို့ခေါင်းကိုတိတိမမထားပါဝမ်းပိုက်တွေကိုခောက်ခွေမနေပါစေနဲ့ခါကိုခတ်ဆန်းဆန်းနဲ့တခါလေးထားလိုက်ပါခါကိုခတ်ဆန်းဆန်းနဲ့ထားပါ ခါကြီးနောက်ကိုဆွေးပြီးတော့ကုန်းကွမသွားပါစေနဲ့ယောဂရှိတဲ့ပုံစံတွေကတော့အဆင်ပြေတယ်လို့ထိုင်နေပါလေပြီးတော့ကိုယ်ယူလိုက်တဲ့ခန္ဓာကိုယ်ဣရိယာပုတ်တည်ကိုယ်ကတဏှာကြီးထိုင်ပြီလို့အဋိဋ္ဌံလောက်ထားရင်တဏှာကြီးအတွင်းလုံးဝမနှုတ်ရပါဘူးဝိပဿနာရှုတဲ့အခါမှာဘုံဘုံတော့နှုတ်ခွင့်ပေးပါတယ်လောက်မယ်ဆိုရင်လုံးဝမခံနိုင်တော့ဘူးဆိုရင်နှုတ်ခွင့်ပေး သမထမှာကြတော့အဲ့ဒီလိုမပေးတော့ဘူးတော့ခွင့်မရှိပါဘူးဒါကြောင့်စထိုင်ပြီးဆိုကြလေးကစနစ်တကျอยู่ရပါလေပြီးပြီးရောမထိုင်လိုက်ရပါဘူးယခုအစဉ်ပြေပေမဲ့နောင်မှပြဿနာတက်တတ်ပါလေဒါကြောင့်ခန္ဓာကိုယ်စယူပြီးဆိုကြလေးကစနစ်တကျပြင်ဆင်ပါစနစ်တကျပြင်ဆင်ပါ နာကျင်ကြိုက်ခဲတဲ့ဒုက္ခဝေဒနာပေါ်လာရင်လည်းပဲလောက်ခွင့်ပြင်ခွင့်မရှိပါဘူးကိုရှုနေတဲ့ကမ္မထံကောနာများများအားစိတ်ရင်နာကျင်မှုပြောက်သွားပါလိမ့်မယ် ဒါဖြင့်ဒီကနေ့ကဘုဘုံတော်အာနာပါနာနုပတိဝင်လေထွက်လေကိုအဖန်ပန်ပွားများခြင်းကမ္မထံကိုကျင့်ကြံပွားများအားထုတ်ကြမည်စိတ်ရောကိုယ်ရောအေးချင်းချင်းထားလိုက်ပါစိတ်ကလေးကိုအေးချင်းချင်းကြည်ကြည်လင်လင်ရောပြောရွှင်ရွှင်ထားလိုက်ပါ လေကိုဗိုက်ပြအောင်3-5ချက်စေကိုရှင်းလောက်ရှုသွင်းရှုထောက်လုပ်လိုက်ပါနေကျင်ခံလောက်တာနော်အာနာပါနလောက်တာမဟုတ်သေးဘူးလေကိုဗိုက်ပြအောင်ရှုသွင်းရှုထောက်လုပ်ပြီးတော့စိတ်နဲ့တင်းထားတဲ့ခန္ဓာကိုယ်အစိတ်ပိုင်းရှိရင်ချွတ်ချလိုက်ပါခါတော့ကိုင်းညွတ်မသွားပါစေနဲ့ပါကြိုးတွေပခုံးကြိုးတွေဒူးကြိုးတွေကစအားလို့ချွတ်ချပြီ အေးချင်းချင်းနေကြည်လိုက်ပါကြိုးတရားတင်းနေတတ်တယ်ချော့ရှာမေယိုလေးတွေချော့ရှာ စိတ်ကလေးကိုအေးရင်ချင်းထားပါကြည်ကြည်လင်လင်လေးရှိရပါမယ်ယခုယောဂီတို့စိတ်ကလေးကိုပြန်စစ်ပါပြောတဲ့အတိုင်းလုပ်ပါမယ်စိတ်ကလေးကိုပြန်စစ်ပါမင်းနေတာလားဘလို့ဖြစ်နေတော့မင်းနေရင်မျိုးလုံးပြန်ပွင့်ကြည့်ပါခန္ဓာကိုယ်မနှုတ်မိပါစေနဲ့ကိုယ်ကိုယ်မင်းနေတယ်လို့ထင်ရင်မျိုးလုံးလေးပြန်ဖွင့်လိုက်ပါ န္ဓာကိုယ်တော့မတော့မိပါစေနဲ့မျိုးလုံးခဏလေးပြန်ဖွင့်ပြီးမှပြန်မှိတ်ကြည့်ပါဓမ္မမောင်မျိုးလုံးမှိတ်လို့အစဉ်မပြေရင်မျိုးလုံးသာဖွင့်ထားပါ ခန္ဓာကိုယ်ကလည်းသက်သောသက်သာ ဖြစ်ပြီးစိတ်ကလေးကလည်းအေးအေးချင်းချင်းဖြစ်ပြီးဆိုရင် ဖြစ်ပြီးဆိုရင်ဆိုဖြစ်ဖို့လိုတယ်နော်တမန်တိကနည်းနည်းကလေးအမှားမခံပါဘူးတမန်တိကနည်းနည်းကလေးအမှားမခံပါဘူး ပါကျိုးတွေကဇာလျှော့ချထမယ်စိတ်ကလေးကြည်ကြည်လင်လင်ဖြစ်နေပြီဆိုရင်ခုနတော်တော်များများတော့ကြည်ကြည်လင်လင်တွေ့ပါလေ။ နှာခေါင်းဖျားနှာခေါင်းရဲ့အထက်ပတ်ဝန်းကျင်နှာခေါင်းဖျားပတ်ဝန်းကျင်လောက်မှာလေတွေထိသွားတဲ့အနေအထားတစ်ခုရှိတယ်။နေရာကိုရှာဖွေခိုင်းတာမဟုတ်ဘူး။နှာခေါင်းပဲနှာခေါင်းပဲဘေပဲညံပဲဆိုပြီးတော့တိတိကျကျမရှာဖွေခိုင်းတော့ဘူး။လေထိပြီးတော့မှဝင်သွားတဲ့တနေရာထိပြီးတော့မှထွက်သွားတဲ့တဏှာရှိတယ် အဲ့ဒီနေရာကလေးကိုအာယုံစိုက်မယ်ထိကြလေးကိုအာယုံစိုက်မှနေရာကိုနှာခေါင်းဖျားပဲဆိုပြီးတော့ကြည့်နေဖို့မဟုတ်ဘူးထိတဲ့တနေရာအဲ့ဒီနေရာဌာနကိုသိနေမယ်ထိတွေဝင်သွားတယ်ထိတွေထွက်သွားတယ်ထိတွေဝင်သွားတယ်ထိတွေထွက်သွားတယ်အဲ့ဒါလေးကိုအာယုံစိုက်ပါမယ်အာယုံစိုက်ကြည့်ပါ လေအဝင်ထွက်နှင်းနေရင်နည်းနည်းလေးတင်ပြီးတော့ရှုပါလေအဝင်ထွက်သိမထင်ရှားဘူးဖျားဆိုရင်နည်းနည်းလေးတင်ပြီးတော့ရှုလိုက်ပါ ဒီရှိမှနှခွန်းတွေပါကြိုတွေကဇာလျှော့ချကြည့်ပါအဲ့ဒီတော့မှတင်းနေပါတယ်တတိကလေးထားကြည့်ပါပထမတော့နည်းနည်းလေးအာယုံစိတ်ပြီးတော့အာတင်းပြီးတော့ကြည့်ကြည့်ပါ ပြီးတော့မှဖြည်းဖြည်းလေးအဲ့ဒီအားလေးကိုပြန်ရှုပ်ရှာကြည့်ပါထွက်လေနဲ့တင်းထားတဲ့အားကိုဖြည်းဖြည်းဖြည်းဖြည်းလေးရုပ်ရုပ်ရုပ်ရုပ်ပေးပါ ထိတဲ့နေရာကလေးကိုအာယုံစိတ်နေပါစိတ်ကလေးလွင့်သွားရင်ရှေ့ရှင်းဒီဘက်ကိုပြန်ယူပါအကြောင်းပြရင်းမရှိအကြောင်းပြရင်းမပေးပါနဲ့စိတ်ကလေးလွင့်သွားရင်ဒီဘက်ရှေ့ရှင်းပြန်ဆွဲနှာခေါင်းဖြာပဲတီးရမယ်မျက်ဟိုဘက်မသွားနဲ့ဟော ဒီနေ့လေးအားစိတ်ပြီးတော့ရှုကြည့်ပါဆာပိုင်းမှာဝင်လေထွက်လေအရင်အားနည်းနေရင်စိတ်ကလေးပြင်းလွှင့်ဖို့လွယ်ကူပါတယ်ဒါကြောင့်ကိုယ်ကလည်းနည်းနည်းလေးလှုပ်ပြီးတော့လေလေးဖြည့်ပြီးတော့ဝင်လေထွက်လေလေးလှုပ်ကြည့်ပါကြည့်တဲ့အခါမှာယခုပထမဦးဆုံးအနေနဲ့ တတိထားရမှာကနှာခေါင်းဖျားတယ်နှာခေါင်းဖျားတယ်ပုံဖို့ဖို့မဟုတ်ပါဘူးပုံဖို့နေရင်လေဇံကိုမရောက်ပါဘူးဒီပုံကိုသိနေသေးသရွေ့နမိတ်တွေမရပါဘူးဒါကြောင့်ကိုစကလေးကပုံကိုဖျောက်ထားပါအ ထိတဲ့နေရာကလေးတော့ရှိတယ်အဲ့ဒီနေရာကိုလည်းပြင်းညံ့တဲ့ပုံတရံကြီးပုံဖို့မဟုတ်ပါဘူးဒီနေ့မှထိသွားတယ်လို့သိရင်တော့ပါပြီယောဂီများမျက်လုံးမှိုက်ပြီးတော့ကိုမမြင်ဘူးတဲ့မရောက်ဘူးတဲ့အရာဒေသတစ်ခုနေရာဌာနတစ်ခုပစ္စည်းတစ်ခုမှာလက်ကလေးကိုထိပြီးတော့ပို့ချင်မမြင်ဘူးလို့အဲ့ဒီနောက်မှာပုံပုံလို့မရဘူးတော့တော့ထိတာလေးတော့ရုပ်ပြီးတော့သိသိအခုလည်းအဲ့ဒီလိုပဲ မြင်ဘူးတဲ့အရနေတော့လို့ပုံမဖို့ဝိနေထိတာလေးကိုပဲသိပါထိတာလေးကိုပဲသိပါကိုမကန်ဘူးတဲ့ပစ္စည်းတစ်ခုကိုလက်ကလေးနဲ့စမ်းကြည့်ရင်ထိတာလည်းပဲသိတယ်စိတ်ကူးနဲ့ပုံဖို့ရင်လည်းတိတိကကြက်မှာမဟုတ်ဘူးအခုလည်းပဲယောဂီများစိတ်ကူးနဲ့လေပုံမဖို့နဲ့လို့ကိုသိထားတဲ့အတိုင်းလေပုံမဖို့နဲ့လို့ထိတာလေးကိုပဲအာယုံစိတ်ပါအားစိတ်ပါ ထိတာလေးကိုပဲအားစိုက်နိုင်ရင်ယောဂီများနမိတ်တွေထွက်ဖို့အတွက်ကြီးမားတဲ့အနှောင့်အယှက်တစ်ခုအနှောင့်အယှက်တစ်ခုကနေပြီးတော့ယောဂီများကင်းလွတ်သွားပါပြီနှာခေါင်းဖျားကိုနှာခေါင်းဖျားရိတ်တိုင်းမြင်နေရင်နမိတ်တွေမထွက်တော့ပါဘူးဇန်တွေမရတော့ပါဘူးကြီးမားတဲ့အနှောင့်အယှက်တစ်ခုကင်းသွားပါပြီဒါကြောင့်အဲ့ဒါလေးခိုင်ကောင်းအောင် ဒေရှာလေးအာယုံပြုကြည့်ပါဦးဝင်လေထွက်လေကိုအာနေရင်ဝင်လေထွက်လေအာနေရင်ယောဂီတို့ရဲ့စိတ်ကလေးကအပြင်းနဲ့ရောက်တော့တတ်တယ်ဒါဆိုရင်လေကိုနည်းနည်းလေးကိုယ်ကနည်းနည်းလေးထိပ်ပြီးတော့ရှူလိုက်ထိပ်ပြီးရှူလိုက်တဲ့အခါကျတော့ ထိတဲ့နေရာလေးလည်းနည်းနည်းလေးထင်ရှားလာတယ်လို့တွေ့လိမ့်မယ်အရင်ဆုံးပြဒနာကထိတဲ့နေရာနည်းနည်းလေးထင်ရှားဖို့အတွက်နည်းနည်းလေးအားစိတ်ပေးပါအဲ့လိုအားစိတ်လိုက်တဲ့အတွက်ကြောင့်တစ်ဖက်မှာပြဒနာတက်သွားတာတော့ရှိပါတယ်အဲ့ဒါကိုဖြည်းဖြည်းချင်းဖြည်းချင်းပါပဲ တရားဆောက်ကြလို့ပါပဲတရားဆောက်တဲ့အခါတရားကြီးပဲတခါလေးဆောက်လို့မရပါဘူးတရားဆောက်ဖို့အတွက်လိုအပ်တဲ့အချမ်းဉာဏ်တွေကိုအရင်ပြုပြင်ရပါတယ်တရားဆောက်တဲ့အခါတရားရစီပြီးသွားတဲ့အခါဒီအချမ်းဉာဏ်တွေမလိုအပ်ပေမဲ့တရားပြီးဖို့တည်ဆောက်ဖို့အတွက်တော့လိုအပ်ရင်လိုအပ်တယ်လို့လောက်ရပါတယ်အခုလည်းပဲတချို့ဟာတွေကအထက်ပိုင်းသို့ရောက်တဲ့အခါပြဿနာရှိပေမဲ့အောက်ပိုင်းမှာလိုအပ်ရင် လိုအပ်တယ်လို့လိုအပ်တဲ့အနေအထားတွေရှိပါလေ။ဒါကြောင့်ယောဂီများနည်းနည်းလေးအားစိုက်ပြီးတော့ဝင်လေထွက်လေထင်ရှားရေးအတွက်အာယုံစိတ်ပေးပါ။တစ်ဖက်မှာနှာခေါင်းပုံသဏ္ဍာန်နှာခေါင်းပုံသဏ္ဍာန်တွေမပေါ်ပါစေနဲ့။ပုံသဏ္ဍာန်တွေမပေါ်ပါစေနဲ့။ စိတ်ကလေးအပြင်ထွက်သွားရင်ပြန်လေသိမ့်စီပေးလာသမထမှကြတော့အတ္တနဲ့လည်းလောက်ရပါလေအတ္တကိုပိုင်သွားအောင်လောက်ရပါလေဝိပဿနာနဲ့တော့တိုင်းတာလို့မရပါဘူးဒါကြောင့်စိတ်ကလေးကိုအပြင်ထွက်သွားရင်ရှင်းရှင်းပြန်သိမ့်စီအကြောင်းပြရှိတဲ့ပေးမနေနဲ့တခါတည်းဒီလာဟေးဆိုတခါတည်းဆွဲပေါ်လာခဲ့ ဆွဲခေါ်လာပြီးတော့ဝင်လေထွက်လေဝင်လေထွက်လေအာယုံပြုခဏခဏထွက်နေတဲ့ဘုရားဆိုရင်လေကိုနစ်နစ်နဲ့တင်လိုက်ဒါလေအားနေတဲ့အတွက်ကြောင့်လေကိုနစ်နစ်တင်လိုက်ရင်ဒီမှာတတိကတ်စရာအားစိတ်စရာရှိနေတဲ့အတွက်ကြောင့်နစ်နစ်နဲ့ထင်ရှားလာနိုင်မယ် ထိတိုင်းသိနေပါထိတိုင်းသိနေပါဘယ်နေရာမှာလေးတော့မသိဘူးထိတော့ထိနေတယ်ဒီလိုဖြစ်ရမယ်နော်ဘယ်နေရာလေးတော့မသိဘူးထိတော့ထိနေတယ်အဲ့ဒီထိတိုင်းကိုသိပါ၏အဲ့ဒီထိတိုင်းကိုသိပါ၏ ထိမှုကိုအားစိတ်ပေးပါထိမှုကိုအားစိတ်ပေးပါလေကြောင်းနေနေအားနေသွားရင်ကိုယ်ကတတိကလေးအားနေနေတဲ့အရှင်ဖြစ်ရင်အဲ့ဒါစိတ်ကလေးထွက်တတ်တယ်ဒါကြောင့်ဝင်နေထွက်လို့ကိုနေနေနေတင်ရှူပေးပါ အင်းကိုဇေရောဘုရားကြီးတို့ဆိုရင်ဝင်လေထွက်လေတာ ပြင်းပြင်းရှူတာပဲတတိအားကောင်းအောင်ဆိုပြီးတော့ပြင်းပြင်းတော့ရှူကြသေးတယ်ယခုယောဂီတော့နည်းနည်းလေးတင်ပြီးတော့အာယုံပြုကြည့်ပါအဲ့လိုဒီလေးမပြင်းဘူးမပြင်းလေရပါလေဒါပြင်အားစိတ်ပြီးတော့နည်းနည်းတော့အားစိတ်လိုက်ပါဘာဖြစ်လို့အားစိတ်ခိုင်းတာတော့ဒီအချိန်မှာတတိအားနည်းနေတာဖြစ်တဲ့အတွက်ကြောင့် ဉာဏ်နဲ့မထိန်နိုင်တော့ကောကာယနဲ့ထိန်တဲ့သဘောပါပဲဝိရိယနဲ့ထိန်တဲ့သဘောပါပဲထိတာလေးကိုအာယုံစိတ်ပေးပါထိတိုင်းသိပါ ယခုယောဂီတို့ရဲ့လေတိရှင်းဟာဖယောဖရေဖြစ်နေပါလိမ့်မယ်မငြင်းမညံဖြစ်နေပါလိမ့်မယ်ကိစ္စမရှိသေးပါဘူးထိတာလေးကောသာသိအောင်ကြိုးစားနေပါ ထိတာလေးကိုပဲသိအောင်လုပ်ကြည့်ပါတကယ်တော့ထိတာလေးကသိမထင်ရှားဘူးဆိုရင်ထင်ရှားဖို့အတွက်လည်းအားစိတ်မှုကနည်းနည်းလေးပြင်းတယ်လို့ဖြစ်နေတယ်ဆိုရင်1မိနစ်2မိနစ်အဓိဋ္ဌာန်လုပ်ကြည့်ပါ1မိနစ်အတွင်းစိတ်ကလေးအပြင်မထွက်အောင်ငါရှုမယ်1မိနစ်လို့ပဲသတ်မှတ်လိုက်တဲ့အတွက်ကြောင့်စိတ်ကလေးကနည်းနည်းလေးအားရှိလာပါတယ် အကြာကြီးလို့ထင်ထားလို့စိတ်ကလေးကပြင်းတာပါဒါကြောင့်1မိနစ်လို့ပဲသတ်မှတ်ပါ1မိနစ်လို့ပဲသတ်မှတ်ပါ3မိနစ်လို့ပဲသတ်မှတ်ပါသတ်မှတ်ပြီးတော့ဒီ1မိနစ်အတွင်း2မိနစ်အတွင်းဝင်လေထွက်လေအပြင်တော့မရောက်စေရဘူး sorry စိတ်ကလေးအပြင်တော့မရောက်စေရဘူးဝင်လေထွက်လေနဲ့ကင်းကွာပြီးတော့မဖြစ်စေရဘူး ဒီ1မိနစ်2မိနစ်အတွင်းဝင်တိုင်းထွက်တိုင်းသိရမယ်သိအောင်လုပ်မယ်အဲ့ဒီလိုစိတ်ကလေးကိုထားပါ စိတ်ကလေးကိုအေးချင်းချင်းထပ်ပြီးတော့စိတ်ကလေးကိုအေးချင်းချင်းထပ်ပြီးတော့ထီတိုင်းသိပါထီတိုင်းသိပါလေးလေးနက်နက်သိပါတိတရှိမတိတရှိဟိုလိုဒီလိုလုံးလို့မရပါဘူးတမန်တိအတွက်ဆိုရင်လေတမန်တိအတွက်တကယ် တိကျတဲ့လမ်းစဉ်တိုင်းလိုက်ရပါတယ်။တမာတိလိုလိုဝိပဿနာလိုလိုမလုပ်ရပါဘူး။အနိစ္စလိုလိုဒုက္ခလိုလိုလုပ်လို့မရပါဘူး။တကယ်လို့ပြင်းလာပြီဆိုရင်အဲ့လို1မိနစ်2မိနစ်အတိတ်ထံပဲလုပ်ပါ။ငါဒီတဏှာကြီးရှုဖို့နာယဝဲရှုဖို့မဟုတ်ပါဘူး တမိနစ်အတွင်းစိတ်ကလေးမထွက်အောင်ငါကြိုးစားမယ်တမိနစ်လောက်ပြည့်သွားပြီထင်ရင်ခဏလေးနားလိုက်ပြီးရင်ပြန်ဆက်နောက်ထပ်တမိနစ်ငါထပ်ကြိုးစားမယ်တမိနစ်ကုန်သွားရင်နည်းနည်းလေးခဏပြန်နာတွဲစရာရှိရတွဲလိုက်ဒါဒါစိတ်ကလေးပြင်းနေတဲ့ပုံကိုယ်တွေကိုအဲ့ဒီလိုပဲကိုယ့်ကိုယ်ကိုဆွဲခေါ်ပါတမိနစ်ပြီးတမိနစ်တမိနစ်ပြီးတမိနစ်အဲ့လိုမဟုတ်ပါဘူးနားလိုက်ပါမျက်လုံးလေးမှိုက်ပြီးတော့ ပုံတရံကတော့မပြည့်ပေမဲ့စိတ်ကလေးကအနားယူလိုက်ပါမမှတ်ဘဲနဲ့နေလိုက်ပါပြီးတော့မှပြန်ဆက်ပါလေအားနေရင်လေစိတ်ကလေးထွက်တတ်တယ်ထိတဲ့နေရာကိုပြီးတဲ့အခါမှလေနှာခေါင်းဖျားတွေပါလေပုံမဖော်ပါနဲ့ဇန်စိတ်ဖြစ်ဖို့အတွက်အဲ့ဒီပုံတွေပြော့ရပါလေ ပုံရှိနေသေးသမျှဇန်စိတ်မဖြစ်ပါဘူးဇန်စိတ်ကလေးတွေဖြစ်ဖို့အတွက်ပုံတွေပြောင်းရပါတယ်ထိတာလေးကိုသိသိပါလေရဲ့နောက်တော့လေးမလိုက်ပါစေနဲ့လေကဝင်သွားရင်လေနောက်တော့လိုက်ခြင်းထွက်သွားရင်ရှေ့တော့လိုက်ခြင်းလေးမပြုရပါဘူးဝင်လေထိတဲ့တဏှာရှိတယ်ထွက်လေထိတဲ့တဏှာရှိတယ် အဝင်ထိတဲ့နေရာနဲ့အထွက်ထိတဲ့နေရာဒီတနေရာဒီဖြစ်နေရမယ်ယောဂီများဘယ်နေရာလောက်များ ဖြစ်နေတယ်လဲအာယုံပြုကြည့်ပါဇံရဖို့အတွက်နမိတ်တွေထွက်ဖို့အတွက်တနေရာဒီဖြစ်ရပါလေတပည့်တော်ကဒီနမဘုရားနှစ်လက်မှသုံးလက်မှလေးလောက်ပဲသွားတာ ဒါဆိုမရသေးပါဘူးအတ္တဖြာဇာလိုပဲဒိုင်ကနေထောက်နိုင်ရပါမယ်အတ္တဖြာဇာလောက်ဘောဗံတဖြာဇာလောက်ထောက်ထားနိုင်ရပါမယ်အဲ့ဒီဘောဗံအဖြာဟာဟောဘက်နည်းနည်းယူလိုက်ထွက်သွားရင်အရှိကိုနည်းနည်းယူလိုက်ဝင်လာရင် နောက်ကိုနည်းနည်းယူလိုက်ဆိုပြီးတော့အယူလို့မရပါဘူးမရပါဘူးဆိုပေမဲ့လောလောဆယ်တော့ရုပ်ပြီးတော့ရမှာမဟုတ်သေးဘူးဒါကြောင့်ဘာလုပ်မလဲကြည့်တဲ့နေရာကိုတေချာကြည့် ကိုယ်ဒီအဲ့ဒီနေရာထိသွားရမယ်ဆိုတာကိုသိထားပြီးတော့လေရဲ့နောက်တော့မလိုက်မိစေနဲ့ဝင်သွားရင်နောက်ကိုနည်းနည်းဆုပ်လိုက်တာတော့ထွက်သွားရင်ရှေ့ကိုနည်းနည်းတိုးပြီးလိုက်ကြည့်တာတော့မဖြစ်ပါစေနဲ့ထိတဲ့နေရာကိုအာယုံစူးစူးစိတ်စိတ်စိတ်ပါအာယုံစိတ်ပါမဟုတ်ဘူးနော်အာယုံကိုစူးစူးစိတ်စိတ် deeply deeply စူးစူးဆိုင်ဆိုင်စိတ်ပါစကလုံးတိုင်းဒီအရေးကြီးပါလေအခုဘုန်းဘုန်းတို့ပြောနေတဲ့စကလုံးတိုင်းဒီဇံကိုသွားတဲ့အခါမှာအနှောင့်အယှက်ဖြစ်စေတဲ့စကလုံးတွေကိုဖေရှားပေးနေတာပါ လေးအဝင်ထွက်ဒါဖြင့်အခုဘာလုပ်မလဲလေးအဝင်ထွက်ထိတဲ့နေရာကလေးကိုသိထိတဲ့နေရာကိုသိလို့ပြောတာနော်နင်းနေလေးရှေ့တို့လိုက်နောက်ဆုံးလိုက်မလိုက်မိစေနဲ့လိုက်နေရင်လည်းပဲမလိုက်မိအောင်ကြိုးစားရမယ် လေရုပ်တွေသိမထင်ရဘူးဆိုရင်ကိုယ်ကနေနေအားတင်ပြီးတော့ရှုရပါမယ်လေရုပ်တွေမထင်မရှားဖြစ်တတ်ပါလေတမန်တီလည်းမရှိတဲ့ရှင်လေရုပ်တွေမထင်ရှားရင်အဲ့ဒါစိတ်ကလေးလွင်ဖို့အစဉ်သင့်ပါပဲစိတ်ကလေးလွင်ဖို့အစဉ်သင့်ပါပဲစိတ်ဆိုတာအာယုံကိုပဲရှာနေပါလေကောင်းတဲ့အာယုံမှမနေလိုပါဘူးစိတ်ကလေးလွင်တာလည်းယောဂီတို့ရဲ့အပြည့်လေးမဟုတ်ပါဘူး ဒီစိတ်ကိုကအာယုံမရှိရင်မနေတတ်တယ်ရှိရင်တော့မှကောင်းတဲ့အာယုံမှကြတော့မပြိုဘူးမကောင်းတဲ့အာယုံမှမှမွေးလျော်တတ်တယ်မွေးလျော်တတ်တဲ့စိတ်ကလေးဖြစ်တဲ့အတွက်ကြောင့်ကိုယ်လေးမတတ်နိုင်ဒါကြောင့်ဒီစိတ်ကလေးကိုတော့ကိုယ်ကသတိထားရမယ်သတိထားပြီးတော့ထီးတဲ့နေရာလေးကို အာယုံစိတ်ပေးပါဘောဗံပြထောက်ထားမယ်အဲ့ဒီဘောဗံပြကဟိုဘက်နေနေရွေ့လိုက်ဒီဘက်နေနေရွေ့လိုက်ရွေ့ပါသွားလိမ့် သို့တော့ကမရွေ့ရဘူးမရွေ့အောင်တော့ငါကြိုးစားရမယ်ဆိုပြီးတော့အတိအမှန်ကလေးပြုထားလိုက်ပါ အာယုံကလေးစိတ်အာကလေးစိတ်ပါထိရှိတွေမပြောင်းသွားပါစေနဲ့ထိရှိကလေးတွေမပြောင်းသွားပါစေနဲ့အာစိတ်ပါအာယုံကလေးစိတ်ပါထိရဲ့နေရာမှာလည်းနင်းနင်းလေးမရွေ့ပါစေနဲ့ရွေ့ရင်လည်းပဲမရွေ့အောင်နေရမယ်ဆိုတာသိပါ နှာခေါင်းဖြားရည်လို့ပုံတရံမပေါ်ပါစေနဲ့ပေါ်နေရင်လည်းပဲမပေါ်ဖို့အားစိတ်ရမယ်ဒါပြင်ဒီမှာအရေးကြီးတဲ့အရှင်နှစ်ချက်ပါသွားပြီပုံတရံနှာခေါင်းဖြားဆိုတဲ့နှာခေါင်းဖြားအထက်ဘာညာဆိုတဲ့ပုံတရံပေါ်လို့မရဘူးထိတဲ့နေရာမှာလည်းပဲထိတဲ့နေရာကိုသိပါဆိုပေမဲ့အဲ့ဒီနောက်မှာ နှစ်လက်မသုံးလက်မနှစ်လက်မသုံးလက်မကတော့ရွှေ့ရင်ရွေ့လိုက်နောက်ကိုရွှေ့လိုက်တော့ရှိတတ်တယ်အဲ့ဒီလိုလဲရှိလို့မရပါဘူးအဲ့ဒီလိုလဲမရှိရပါဘူးရှိနေသေးတဲ့ရွေ့နမိုက်မထွက်ပါဘူးဇံမရပါဘူးအဲ့ဒါဇံရဖို့အတွက်အတွက်ရှိုးရရှင်ရှိုးပါပဲ တဏှာလောက်ကိုထောက်ပြီးဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်သိပေးပါ ထိတဲ့နေရာတနေရာလောက်ကိုထောက်ထားပါလို့စဉ်အားစိတ်သိရင်လေးစိတ်လိုက်ပါအဲ့ဒီအားစိတ်နေတဲ့အားတွေကိုနောက်တော့ပြန်ရှုရပါမယ်အဲ့လိုလို့လို့စဉ်ထိတဲ့နေရာထင်ရှားဖို့ဒီပဓာနဖြစ်တဲ့အတွက်ကြောင့်အားစိတ်သိရင်စိတ်လိုက်ပါ စိတ်ကလေးကိုအေးချင်းချင်းထားပါမရကောင်းလားဆိုပြီးတော့ပူလောင်နေရင်လေပေါ်ပြီးတော့မရတတ်ပါဘူးစိတ်ကလေးကိုအေးချင်းချင်းထားပါ ခက်ကြီးတော့မဟုတ်ပါဘူးစိတ်ကလေးကိုလည်းတစ်ဖက်မှာပြည့်ပြည့်ရှင်ရှင်ထားတစ်ဖက်မှာဝင်လေထွက်လေထိချဲကိုသိရင်းနေကျန်တဲ့ပတ်ဝန်းကျင်ရှံရံကိုလည်းစောင့်ရှောက်ရတယ် စိတ်ကလေးကဒါတင်းပြီးတော့မပြောမရွှင် ဖြစ်နေရင်လေဒါမရသေးဘူးဒါဆိုလုံရင်းနဲ့ပဲစိတ်ကလေးကိုပြောပြောရွှင်ရွှင်ပြန်ဖြစ်အောင်ပြုပြင်ရမယ် teacher ကိုနည်းနည်းအားစိုက်ပြီးတော့ကြည့်ကြည့်ပါ ठी ရဲ့နေရာသည်ရှေ့သို့တလဲမှနှလဲမှနောက်သို့တလဲမှနှလဲမှမရွေ့စီရပါဘူးကိုယ်တော့ရွေ့နေရင်လည်းပဲမရွေ့အောင်တော့အားစိုက်ရမယ်မရွေ့ခြင်းဒီမှန်ဤရွေ့နေခြင်းဒီမှားဤလို့သိထားရမယ် ။ဒါကြောင့်လေနောက်တော့မလိုက်ပါနဲ့။ဒါကြောင့်ရွေ့နေတာတော့လေနောက်တော့လိုက်နေလို့လေနောက်တော့လိုက်နေလို့ရွေ့နေတာ။ဝင်လေထွက်လေကမလောက်တတ်ရင်တော်တော်ကြာတယ်နော်။ဘုန်းဘုရားကိုယ်တိုင်ကိုပဲဝင်လေထွက်လေနဲ့အကျိုးမပေးအကျိုးမပ ဘာလို့အကျိုးမပေးတာလဲနီးစနစ်မကြံ့ဓမ္မနဲ့ကိုယ်နဲ့မတိတာမဟုတ်ဓမ္မကိုသွားတဲ့နီးကိုမတိဒါကြောင့်ဘုဘုရောဝင်လေထွက်လေနဲ့ဆိုရင်သိအကျိုးမပေးဘူးဘာလို့လဲအဲ့ဒီတို့ကနီးရင်မတိကြလို့မှန်ကန်တဲ့နီးစနစ်တွေမရကြလို့ ဟိုထို့ဒီထို့ဟိုဝင်ဒီထွက်ဆိုလမ်းကြောင်းမရောက်တော့အခုယခုယောဂီတို့ကိုကိုမှတ်တတ်တဲ့အမှားမှတ်ခဲ့တဲ့အမှားတွေကိုတိတိကျကျလမ်းညွှန်ပေးနေပါလေအကြောင်းအကျိုးနဲ့ပြတ်တတ်နေပါလေလေအဝင်ထွက်ရှေ့တပင်တလဲမနှလဲမနောက်တလဲမနှလဲမတိနေရင်နမိတ်မထွက်တော့ပါဘူး နေရာဌာန ပြောင်းပြောင်းသိနေရင်နမိတ်မထွက်တော့ပါဘူးအဲ့ဒါနေရာဌာနပြောင်းပြောင်းသိတယ်လို့ဖြစ်သွားပါလေရှေ့တလည်းမနဲ့လည်းမလိုက်တော့တဲ့အခါဒီဘက်ကကြံခဲ့ပါနောက်ကိုလိုက်တော့တဲ့အခါမှာရှေ့ဘက်ကကြံခဲ့ပါလေဒါကြောင့်ခလေးရဲ့ထိချက်ဒါလေးကိုပဲအာယုံစိုက်ပါနှာခေါင်းပုံသဏ္ဍာန်လေးမပေါ်ပါစေနဲ့ ၎င်းကုံတရံလေးလေးမပေါ်ပါစေနှင့်ဝင်တိုင်းသည်ထွက်တိုင်းသည်ပြောတာတော့လွယ်တယ်နော်ဝင်တိုင်းသည်ထွက်တိုင်းသည်စိတ်ကလေးကိုအေးချင်းချင်းထားပြီးတော့တည်ပြီးတိတ်မထင်ရှားဘူးဆိုရင်လေကလေးကိုနည်းနည်းလေးခပ်ပြင်းပြင်းလေးရှူပြီး လေကလေးကိုခပ်ပြင်းပြင်းလေးရှူသွင်းရှူထုတ်လုပ်ပေလေကလေးကိုခပ်ပြင်းပြင်းလေးရှူသွင်းရှူထုတ်လုပ်ပေးပါလိုအပ်ရင်တော့လိုအပ်တယ်လို့ပြုပြင်ရတယ်နော်ဒါအစပိုင်းပါနော်အစပိုင်း ဟိုဘက်ရောက်တော့ဒါတွေကပြန်မှားတယ်ဆိုတာဖြစ်အောင်အပေါ်ရောက်တော့တော့ခုလုံနေတာတွေကမှားဒါပေမဲ့ဒီမှာဒါကိုလုံရတယ်လေကိုခပ်ပြင်းပြင်းလေးရှူခပ်ပြင်းပြင်းဆိုတာဘာအတွက်ရှူတာလဲရှိသေးတယ်ထိချက်ကလေးထင်ရှားအောင်လို့စိတ်ကလေးအပြင်ထွက်တာများသက်တာမလားလို့ဒီအတွက်ပဲကြံတဲ့အတွက်မပါဘူး တိရှိလေးထင်ရှားအောင်လို့လောလောဆယ်ကတမန်တိကမရသေးတော့တိရှိကမထင်ရှားနိုင်ဘူးမထင်ရှားတော့ဘာဖြစ်မလဲစိတ်ကလေးအပြင်ကိုလွတ်လာဖို့တခေါက်ပြန်မှအာယုံစိတ်ထားအဲဒီမှာနှခွန်းကျိုးတွေမေးကျိုးတွေ မေးရိုးတွေအကုန်ချောချာတင်းနေလေမျက်နှာနဲ့တင်းနေလေကိုယောဂီတော့ခုလောက်ဆိုရင်သတိထားလို့ရပြီမျက်နှာတွေကတင်းနေတယ်အဲဒီမျက်နှာတင်းနေတာလေးကိုသတိထားပြီးချောချာဆိုဘက်ကရှူသွင်းရှူထောက်ဖို့နည်းနည်းလေးပေါ်ပြီးတော့ထင်ရှားလာလိမ့်မယ်တခါတခါမျက်နှာကတင်းထားတဲ့အတွက်ကြောင့်ဟိုဘက်ကမမြင်တော့ဘူးမျက်နှာလေးရှုပ်လိုက်ရင်ဟိုဘက်က လှုပ်နေမှုထင်ရလာလိမ့်မယ်ခန္ဓာကိုယ်ကြီးကိုလည်းမတိမတာတင်းထားလိမ့်မယ်တောင်းထားလိမ့်မယ်အဲ့ဒါပြန်လျှော့ချစိတ်ကလေးကပြန်လျှော့ချတောင်းထားတင်းထားတဲ့ခန္ဓာကိုယ်နဲ့ဇံဝင်စားလို့မရဘူးဇံဝင်စားဖို့အတွက်ခန္ဓာကိုယ်လုံးဝမတိတော့မှဇံကရောက်သွားတယ်ခန္ဓာကိုယ်တိနေတဲ့ရွေ့ဇံကမရောက်ဘူးဇံမဖြစ်ဘူး ခန္ဓာကိုယ်ကိုဘာလို့သိနေတာတော့စိတ်ကလေးကိုတင်းထားလို့ညှစ်ထားလို့ဒါပြင်စိတ်ကလေးကိုရှုံချစိတ်ကလေးကိုညှစ်မထားနေစိတ်ကလေးကိုညှစ်မထားရင်ခန္ဓာကိုယ်မတင်းတော့မတင်းရင်ခန္ဓာကိုယ်အစိတ်ပိုင်းနေရာမှာကိုယ်စိတ်ကလေးကရောက်စရာမရှိတော့ဘူးရောက်စရာမရှိရင်အဲ့ဒါမသိတော့ဘူးဒါပဲအဖြေကဒါကြောင့်စိတ်ကလေးကိုရှုံချတင်းမထားနဲ့လို့ပြောတာ ထိရှိကလေးကိုသိအောင်အားစိတ်ပေးပါယောဂီတော့ဘာမှမလုပ်လိုက်ရတဏှာကြီးကထောတော့တဏှာကြီးထောဖို့9မိနစ်တဏှာကြီးပြည့်ဖို့9မိနစ်ပဲလိုတော့ဝင်လေထွက်လေနှစ်ရှင်းလောက်ပဲလုပ်လိုက်ရသေးတယ်ဘာဖြစ်ဖြစ်စိတ်ကလေးကငြင်းနေတဲ့ကန့်နေတာဖြစ်တဲ့အတွက်အရှင်တွေကတိတ်မကြတဲ့လို့ထင်ရတယ် ဒါလည်းတမန်တိအကောင်းမှုတစ်မျိုးပဲအာဆယင်အာဆယင်နဲ့တမန်တိဖြစ်သွားတယ်ဖြစ်တော့တော့အရှင်ကြီးတော်မှဘယ်ရှင်ချိလို့ရှိမှမသိလိုက်ဘူးတဏှာဆိုတာခဏပဲနှစ်နာရီဆိုတာခဏပဲဖြစ်သွားတယ်ဒါပြင်ယခုယောဂီတို့ ထိတဲ့နေရာကလေးကိုထင်ထင်ရှားရှားသိအောင်လုပ်ပါထိတဲ့နေရာကတနေရာနော်ထိတဲ့နေရာဘလောက်ကြည်ဝန်းသလဲဖယားဩဘင်တပြားစာဩဘင်တပြားစာလောက်ကြည်နေကြည်ရပြီ အဲ့ဒါတော့လေးလေးများတယ်လို့ပြောတယ်အဲ့ဒါတော့တော်တော်လေးလေးချို့ပြီးတော့ပြောထားတယ်ဘောဂံတပြားစာ6လောက်တေယကစာပဝန်းကျင်ပြီးဖို့မဟုတ်ဘူးတစ်လက်မှသုံးလက်မှပြီးဖို့မဟုတ်ဘူးဒါဆိုဘောဂံတပြားစာ6လောက်သာဖြစ်တဲ့အတွက်ကြောင့်ရှစ်တို့နောက်ဆုံးတစ်လက်မှနှစ်လက်မှမရတော့ထိတဲ့နေရာကလေးမှာအာယုံစိတ်ပါ လေတွေမရွေ့ပါစေနဲ့ထောက်ထားတဲ့ပေတံထောက်ထားတဲ့တောက်ချောင်းတွေထောက်ထားတဲ့ဘောပင်ကလေးဝင်လေကြောင့်နောက်ကိုဆုတ်သွားတာထွက်လေကြောင့်ရှေ့ကိုတိုးသွားတာမဖြစ်ပါစေနဲ့ဘောပင်ကလေးထောက်တယ်လို့ထောက်ထားလိုက်ဒိုင်းဆိုတော့ထောက်ထားလိုက်ထောက်တဲ့အခါမှာထောက်မှုအားနည်းရင်လေရွေ့လိုက်မယ်လေတိုက်ခြင်းကြောင့်ရွေ့သွားလိမ့်မယ်အများကြီးရွေ့တာမဟုတ်ဘူးတော့ဒါတော့ တလဲမန်းလောက်ယူမှာပေါ့ဟွန်းတလဲမန်းလောက်ယူတလဲမန်းလောက်ယူလေးမရတော့ဘာစိတ်ကလေးကတီမဇံကရမှာပေါ့အဲ့ဒီနားလောက်တည်သွားရင်တော်တော်လေးနိစ္စသွားပြီဒါတော့အစမိုင်းပဲရှိသေးတယ်နော်ပြောပြီးတော့တော်တော်နိစ္စနေပြီယောဂီတို့အရင်ကရှိထားတဲ့တမန်လေးတွေနဲ့ဆိုဒီလောက်မခက်ဘူး စိတ်ဝင်စားဖို့ကောင်းတယ်နော်ယောဂီတို့အေးချင်းချင်းလေးနေလို့အရင်ကောင်းဇန်တမန်တိဇန်နဲ့ဒုက္ခဇန်ရှင်းတာနဲ့နေဘလုံးများစိန်ကြလိုက်ယောဂီတို့လောကမှာကောင်းတယ်ဆိုတာအလကားဒါကြောင့်ခေါင်းလေးတုံပြီးတော့ဇန်ရှင်းတာနဲ့နေကြတာယောဂီတို့စီးစိမ်တဲ့ခံစားလို့ကောင်းတာ စိတ်ကလေးမရွေ့စင်းနဲ့ထောက်ထားတဲ့စိတ်ကလေးစိတ်ကဘောပင်လေစိတ်ကထိတဲ့နေရာမှာထောက်ထားတယ်ထောက်ထားတဲ့ဒီစိတ်ကလေးမရွေ့စင်းလေကတော့အားပြင်းတော့နည်းနည်းလေးရွေ့ဖို့လိုက်လိမ့်မယ်နော်အဲစိတ်ကလေးထောက်တဲ့နေရာကနည်းနည်းလေးရှူဆိုရှူသွင်းလိုက်တော့နည်းနည်းရွေ့ရှင်အဲတော့ထောက်လိုက်တဲ့အခါကျတော့နည်းနည်းလေးရွေ့ရှင်မရွေ့စင်းနဲ့အထိန်တာထိန်တာနောက်လာနည်းနည်းလောက် လေပြင်းတွေတိုက်လို့ခန္ဓာကိုမရွေ့အောင်တဏှာမှာတင်းတောင့်ထားသလိုပေါ့အခုလေစိတ်ဆိုတဲ့ဘောပင်ကထိတဲ့နေရာမှာအသာကလေးနိုင်နိုင်နင်းနေတာထားလားမရွေ့စင်နဲ့တမင်လျှောက်ထားလားအာအာတောင့်ထားမရွေ့စင်နဲ့မပါစင်နဲ့မပါစင်နဲ့အာကလေးထောက်လားအဲ့လိုခဏလောက်လိုက်အဲ့နော်တီးသွားရောတီးသွားရော ဒါတွေလုပ်နေရတာပြောရင်ပြောစရာကောင်းတယ်တော့ယောဂီတို့ဖိတ်မဆာဘူးပြောစရာကောင်းတယ်ဒါလေးစမ်းသပ်မှုတစ်ခုပဲလေသူများဘုံမှာစမ်းသပ်တာမဟုတ်ကိုယ့်ရဲ့ခန္ဓာကိုယ်မှာစမ်းသပ်တာ research တစ်ခုပဲသူဒေသနာတစ်ခုပဲဒီသူဒေသနာအောင်မြင်တော့ရင်အဲ့ဒါတသက်လုံးစိတ်ရှင်းသာရပြီခန္ဓာလေးမဟုတ်ဘူးနော် တသက်လုံးစိတ်ချမ်းသာရပြီဘဝခန္ဓာရှိတဲ့၍စိတ်ချမ်းသာရပြီတမန်ဒီကလေးကောင်းပါတော့ဘဝတစ်ခုမှဇန်တစ်မျိုးရဖို့ရင်နောက်ဘဝရောက်ဖို့လေတိတ်မခက်တော့ဘူးအလေးအကျင့်ဝတိဖို့ပါသွားတယ် ဝင်လေထွက်လေအာရုံစက်နိုင်ကြီးပဲခဏခဏမြေလုံးလှမ်းပြီးကြည့်နေတယ်နိုင်ကတက်ခင်းသေးနေတော့မရှိတော့မသွားတော့စိတ်ထိကြည့်လိုက်တာခုနကလည်းဒီအတိုင်းအခုနကလည်းဒီအတိုင်းအခုလည်းဒီအတိုင်းထင်ဖြစ်နေရင်တော့နိုင်ကြီးကိုကိုယ့်ရဲ့ရှိမှရှက်မထားရဘူးအဲစိတ်မနေခဏခဏကြည့် ဘုန်းတော်တို့ကလည်းဒီလိုပဲမကြည့်ရခိုးကြည့်သိကျင်တာကိုခေါ်ရှုမှတ်လိုက်တာတော်တော်များသွားပြီချင်းကြည့်လိုက်တော့ဒီတိုင်းပဲမရွေ့သေးဘူး ဒါပြင်အဓိကဒီကနေ့မှတ်သားရမှာကထိတဲ့နေရာမှာစိတ်ကလေးကိုရှေ့နောက်မရွေ့စေနဲ့နှာခေါင်းပုံသဏ္ဍာန်တွေမပေါ်စေနဲ့နှာခေါင်းပုံသဏ္ဍာန်တွေမပေါ်စေနဲ့ထိတဲ့နေရာမှာစိတ်ကလေးကိုမရွေ့စေနဲ့ထိန်းတာထိန်းတာပြီးတော့ထိတိုင်းသည်ထိတိုင်းသည် ဝင်လေထွက်လေကိုမထင်ရှားဘူးဆိုရင်စိတ်ကလေးကအပြင်ထွက်သွားလိမ့်မယ်ဒါဆိုရင်နည်းနည်းလေးအားစိတ်ပြီးတော့ရှုပေးဒါမှတ်မှတ်ရရအဓိကဒီ၃ချက်ရှိမှထင်တယ်တော့ပြောလိုက်တာတော့အများကြီးဆိုတော့ကြံတဲ့ရတယ်တော့ရှိလဲရှိမှာပေါ့ဒီ၃ချက်လောက်ကတော့အဓိကကြနေမယ် အပိညာယသံဘောဓာယနိုင်ပါဏယသံဝတ္တိဝိရိယသံဘောဇင်ကိုခောယောဂီနောဘဂဝန္တသမ္မဒခတောဘာဝီတောဘဟုလိကတော အဘိညာယတံဘောဓာယနိဗ္ဗာနယတံဝတတိဗေတိတံဘောဇင်ကိုခောယောဂိနုဘဂဝန္တာသမ္မဒခတောဘာဝီတောဘဟုလိကတောအဘိညာယတံဘောဓာယနိဗ္ဗာနယတံဝတတိ အတတိတံဘောဇင်ကိုခောယောဂီနုဘဂဝတာသမ္မဒခတောဟာဝိတောဘဟုလိကတောအဘိညာယသံဘောဓာယနိဗ္ဗာနယသံဝတတိသမန္တိသံဘောဇင်ကိုခောယောဂီနု ဘဂဝတာသမ္မဒခတောဟာဝိတောဘဟုလိကတောအဘိညာယသံဘောဓာယနိဗ္ဗာနယသံဝတတိဥပခာသံဘောဇင်ကိုခောယောဂိနုဘဂဝတာသမ္မဒခတော ဘာဝီတောဘဟုလိကတောအဘိညာယသံဘောဓာယနိဗ္ဗာနယသံဝတတိဣမိနံဘောဇင်ကနုဘာဝေနဤကဲ့သို့ယောဂီတရောဇင်တို့သည်အာနံပါဏကမ္မထံကိုပွားများခြင်းဥစွာသောဘောဇင်တရားတော်တို့ကို ကျင့်သုံးကြရသောဝိပဿနာမဟာကုသောကံစေတနာတို့ကြောင့်အာလုံသောယောဂီသူတော်စင်တို့နှင့်တကွယောဂီသူတော်စင်တို့ဤမိဘဘောဘွားဆွေမျိုးများတို့သည်ဓမ္မဝံဆောင်သာသနာဝံဆောင်သာသနာပြုအပွေသူအပွေသားတို့နှင့်တကွာ ကဘာသူကဘာသာအပေါင်းတို့သည်ဝိရုလကဝိရုပခဒတ္တရထကုဝေရဟုသောနာမင်းကြီးလေးဦးနှင့်တကွနာကောင်းနမြနာပေါင်းတို့သည်ကျင်မံပါစေတတိရှင်သာပါစေတတိ ယောဂဗယတွင်ကင်းဝေးနိုင်ကြပါစေတည်းစည်းဝဥစ္စာတွေတိုးတက်နိုင်ကြပါစေတည်းဘုံကံတွေကြီးမားကြပါစေတည်းသစ္စာလေးပါးမြတ်တရားကိုလွယ်ကူစွာထိုးထွင်း၍ အိမြင်တော်မုံနှံ့ကြပါစေကုန်သတည်းသာဓုသာဓုသာဓုပါဗျာ